ဒီနေ့စနေနေ့ပါစနေနေ့ဆိုတော့စနေတိုင်းဟောခဲ့တဲ့မြားနဲ့ပတ်သက်တဲ့တရားအဆက်ကိုပဲဟောရမှာပါပဲအဲ့ဒီတရားကတော့အနုဘုဝိကထာဆိုတာပါဒါနသီလတေကဧကကထာကိုအရှင်တိုင်းပါဒါနနဲ့ပတ်သက်တဲ့တရားစကားတွေတော့ရှိစနိပတ်တွေကထိုက်တယ်လို့ပြောခဲ့ပါပြီ ပြောစရာတွေကတော့အများကြီးရှိပါသေးတယ်ဒါပေမဲ့လို့အဲ့ဒါကိုဆိုလို့ရှိရင်လုံလောက်ပါပြီဒီနေ့ဤလကထာဤလနဲ့ပတ်သက်တဲ့တရားတွေကဆက်ပြီးတော့ပြောပါပါဒါနကိုမေတ္တာကရုဏာအခြေခံပြီးတော့စနစ်တကျပါရမီရောက်ခုတန်းတတ်တဲ့ပုဂ္ဂိုလ်ဟာကောင်းတဲ့အနည်းအထားလေးဒါနနဲ့ပဲတော်တော်ရနေပါပြီ ပြီးတော့တီလာကိုလွယ်လွယ်နဲ့စောက်တည်ဖို့ရာမခဲရတော့ပါဘူး။ဒါကြောင့်မြတ်စွာဘုရားကဒါနရဲ့အခြားမဲ့မှာတီလာကထာကိုဟောရတယ်ဆိုတာခွေးကြီးဖြေတာနားလည်ထားဖို့ပါ။ဘာဖြစ်လို့လွယ်ကူရတယ်လို့ဆိုတော့ဒါနဆိုတာဟာတက္ကိနိယဖြစ်တဲ့အလူကံပုဂ္ဂိုလ်ရဲ့အပေါ်မှာ ကျိုးစီးပွားလိုလားတဲ့သဘောလည်းပါသွားပြီပြီးတော့ပူဇော်တဲ့အနေလည်းပဲပါသွားပြီပူဇော်လေးမြတ်တဲ့အနေအဲ့ဒီရေချက်နှမျိုးထားပြီးတော့မိမိရဲ့ပစ္စည်းကိုသူဘာတို့အားပေးလူချင်းအဲ့ဒီလိုပေးလူတဲ့အတွက်အလှပေးတဲ့အလှရှင်မှာသူတို့ဘာကို ညှဉ်းပန်းနှိပ်စက်တယ်ဆိုတာသူတို့ဘာရဲ့ပစ္စည်းကိုမတရားယူတယ်ဆိုတာဟာအကြောင်းမဟုတ်တော့ပါဘူးထုံးစံမရှိတော့ပါဘူးကောင်းတဲ့အလေးထားလေးတွေအလိုလိုရသွားတယ်လို့ဆံဃာများမှာဒီတိုင်းဖြည့်ရှင်းပြထားပါတယ်အဲ့ဒီဒီလာဟာယဟန်ဒီလာလည်းရှိပါတယ်လူဒီလာလည်းရှိပါတယ်အဲ့ဒီလူမျိုးတွေကယဟန်ဒီလာဆိုတာယဟန်တော်များမှာစောင့်ထင်းရတဲ့ဒီလာတွေမလိုကောင်းမပြောကောင်းလို့ပြည့်ရချက်တွေအရှောင်ရှင်းတာ ပฏิမုခသီလခေါ်ပါတယ်။ယဟန်တော်များမှာတော့သတုပါရိသုဒ္ဓိသီလလေးမျိုးရှိတယ်လို့ဆိုပါတယ်။ဒါမှမဟုတ်လူရင်းကတော့ပရိဝတ္တဝရသီလကလူရင်းပါပဲ။လူများမှာတော့ငါးပါးသီလအာဇီဝဓမ္မကသီလရှစ်ပါးဥပုသ္သီလဆယ်ပါးသီလဒီလိုကျမ်းဂန်များမှာတော့ပြညှင်းထားပါတယ် အဲ့ဒီသီလတွေတဲကလူကြောင့်များမှာဆိုလို့ရှိရင်အနည်းဆုံး၅ပါးသီလပြည့်စုံရင်ပဲတော်ချီးမွမ်းစရာကောင်းလာပါပြီ။တန်မှုခိုးမှုမိစ္ဆာစာရမှုနဲ့လိမ်ညာပြောမှုပြီးတော့ကုသိုလ်တရားတွေမှာမိလျော်ခြင်းအကြောင်းဖြစ်တဲ့ဒီမှုစေဝါတောက်ရှိမှုဒီ၅မျိုးကအကြောင်းပြရင်လည်းတော်တော်ကောင်းနေပါပြီ သမာဓိပညာဘာဝနာတရားတွေလည်းပဲအတုစုဖြစ်ပါဒီမှာတစ်ချက်ဆက်ပြီးတော့အဇိဝဓမ္မကသီလပြည့်စုံတယ်ဆိုရင်တော့တာပြီးတော့ခေါင်းပါတယ်အဇိဝဓမ္မကသီလဆိုတာလည်းပဲအထူးတော့မဟုတ်ပါဘူးဒီဒီကု၅ပါးသီလထဲမှာဥဒ္ဒဝါရနှုတ်မှုနဲ့ပတ်သက်ပြီးတော့တစ်မျိုးရဲ့ပါတယ်အဇိဝဓမ္မကသီလမှာတော့ဥဒါပြောတာပြန်တိုက်တာ ကျန်တာနဲ့စကားပြောဆိုတာနဲ့အချင်းအတိတ်တိတ်ပဲမရှိတဲ့စကားတွေပြောဆိုတာပါအဲ့ဒါကြီးကရှောင်ကျင်တာဝစီတုစေ၄ပါးကရှောင်ကျင်တာသူကတာပြီးတော့ကောင်းပါတယ်ပြီးတော့နောက်ထူးခြားတာကတော့မိစ္ဆာဇီဝပေါ့မမှန်ကန်တဲ့မတရားတဲ့အတ္တမူဟုကရှောင်ကျင်တာလို့ထူးခြားတာလေသူဘုန်းကြီးတို့ယောဂီတွေကတော့အဲဒီအာဇီဝဓမ္မကဒီလရှင်ပြတဲ့မှာကာမတိမိစ္ဆာစာရနေရာမှာ အပ္ပမစရိယထည့်ထားတော့တာပြီးတော့မြင့်မြတ်သွားတယ်လို့ဆိုရမှာပါပဲအဲဒီအဇိဝတိမကဒီလာထဲမှာတော့သုရမေရယမကြပမာဒဌာနပါဘူးမူရစေဝါတောက်ရှိမှုတိကြအနေနဲ့တော့မပြမပါပါဘူးဒါပေမဲ့လို့ကမ္မတိမိစ္ဆာသာရတဲ့ဟာထည့်ပြီးပြီးတော့သူကယူပါတယ်ဘာဖြစ်လို့ဒီထဲမှာထည့်ယူတယ်လဲလို့ဆိုတော့ ကမ္မတိမိစ္ဆာခါရကဖုတ္တပါအာယုံကိုသူကခံစားတာဥဒိမာကတော့ရတာယုံခံစားတာကာမဂုဏ်ခံစားခြင်းအနေအချင်းတူတာမို့လို့ကာမတိမိစ္ဆာခါရလည်းထည့်ပါတယ်တနည်းအားဖြင့်လည်းပဲသုရမေရယမူရစေဝါတောက်ရှိမှုဟာတချို့ကတော့မိစ္ဆာလို့မယူဆဘူးလို့တော့ဒါပေမဲ့လို့ ူးရစ်စေဝါတောက်ရှိတဲ့ပုဂ္ဂိုလ်ဟာငကိုစိတ်ကောင်းရှိနေတယ်လို့ကူးရစ်စေဝါတောက်ရှိလိုက်တာနဲ့စိတ်ကောင်းလေးကြီးကြောက်သွားတယ်ကုသိုလ်ရေးမှာမေ့ပြီးတော့အကုသိုလ်ကိုပြုဖို့ရအတွက်လွယ်ကူသွားတယ်မူးနေတဲ့အခါဒေါသမထိန်နိုင်တော့အဲ့ဒီဒေါသလည်းရောက်သူတစ်ထူးကိုနှိမ့်သက်တက်ဖြတ်ဖို့လွယ်သွားတယ် သူပိုင်ပစ္စည်းကိုမတရားယူဖို့ရလည်းပဲလွယ်သွားပြီ။ဒါတော့ကိုယ်မပိုင်တဲ့ကာမကိစ္စတွေပြုလို့ဘူးလည်းပဲလွယ်သွားပြီ။မမမကန်တဲ့စကား၊ရန်တိုက်တဲ့စကား၊ကြမ်းတမ်းတဲ့စကားအကျိုးမရှိတဲ့စကားတွေပြောဖို့လည်းလွယ်သွားပြီ။အတွေ့အဝေးဝါးကြောင့်မှမှန်ဖို့လည်းပဲလွယ်သွားပြီ။ပြီးတော့သူကိုယ်၌ကမိစ္ဆာစာရထဲမှာမပါဘူးမယ်လို့အခြား ဒီစရိုက်တရားတွေဖြစ်ဖို့ရာအတွက်သူကအရေးပါတဲ့ပိုင်းကပါနေတယ်။ဥပမာရာဇဝမှုတစ်ခုမှာကျุလုံနေတဲ့မှာကိုယ်တိုင်မပါပေမဲ့လို့သူကအကြံပေးတဲ့ပုဂ္ဂိုလ်ဖြစ်နေတယ်။ကြံပေးတဲ့ပုဂ္ဂိုလ်ဟာရာဇမှုတွေမှာကိုယ်တိုင်မပါဝင်နေမယ်မပါဝင်နေမယ်လို့သူကအကြံပေးတာဖြစ်တယ်သူကအရေးပါတယ်ဆိုတော့တိတိကျကျခံနေမှာသူကထည့်ထားတယ်။အဲလိုပဲ ကုရစေဝါတောက်ရှိမှုဟာသူကအခြားတိစေတရားတွေဖြစ်ဖို့ရာလွယ်ကူသွားတဲ့အတွက်သူကလမ်းစာပြေတဲ့အတွက်စိတ္တေခံတော်မျိုးဖြစ်နေတယ်သူကအားလုံးနဲ့ပတ်သက်နေတယ်သူကဒီလောက်ဆိုရင်အာဇဝဓမ္မကဒီလာအကြောင်းပြောလို့လုံလောက်ပါပြီရှင်ပါတိလရှင်ပါဥပုတိလပြောဖို့ပါဥပဝဇ္ဇတတိလဆိုတာ၅ပါးတိလတွေက ကာမတိမိစ္ဆာစာရနေရာမှာအပ္ပမစရိယထည့်လိုက်တာကာမတိမိစ္ဆာစာရကတော့ကိုယ်မပိုင်မဆိုင်တဲ့ကာမကိစ္စတွေကိုခိုးပြီးတော့ရှုကျင်တာအပ္ပမစရိယဒီလားကတော့ကိုယ်ပိုင်တဲ့ဟာတော်မှရှောင်ထားတာသူကတားပြီးတော့မြင့်မြတ်ပါတယ်အဲဒီဗြဟ္မတိယဒိဋ္ဌဘုရားတော့အခုလိုအမြဲတစေတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာအများကြီးအထောက်အကူပြုပါတယ် ပြီးတော့6ခုမြောက်ဥက္ကလာဘောဇနာသိက္ခာကိုရှိပါတယ်ဒီလွဲညစာစားခြင်းမှာရှောင်ခြင်းခြင်းသမင်းမုတ်တိတိခဲဝယ်ပါဘူးဒါဒီစားခြင်းမှာရှောင်ခြင်းရတာဒီလိုရှောင်ခြင်းတဲ့အတွက်အကျိုးနှမျိုးပေါ်ထွက်လာပါတယ်ပေါ်ထွက်လာတဲ့အကျိုးနှမျိုးကတော့ကဘာပေါ်မှာရှိကြတဲ့လူတွေဟာမြတ်စွာဘုရားဒီသင်္ဍာကိုအထူးတလဲလုပ်ပြီးတော့စားကြပါတယ်အဲဒီသင်္ဍာလုပ်ပြီးတော့ စားပြီးတော့ကာမဂုဏ်တွေသူတို့ခံစားကြတယ်ပြီးတော့ညစာဟာခံခံနာနာလည်းပြုလုပ်ပြီးတော့ကာမဂုဏ်အားပေးတယ်ဆိုတာပြီးတော့တရားသမားတွေအတွက်ညစာကိုအထူးတလည်းခံခံနာနာလုပ်နေရလို့ရှိရင်တရားအထုတဲ့အချိန်လေးအများကြီးရောပါတွားပေါ်ရဖြစ်ပါတယ်တရားထုတဲ့အချိန်လည်းပဲများများရပြီဆိုတဲ့အနေနဲ့ပေါ့ဒီအကျိုးတွေပို့ကြည့်လို့ရှိရင်ဒီလိုညစာ စားခြင်းမှယောဂီရှောင်းနေရတာဟာအကျိုးတွေရှိတယ်ဆိုတာကိုလည်းသိထားဖို့ပါပဲ။ဒီညနေပဲစားနေကြမစားတော့စားလို့ရှိရင်ဘယ်လိုလုပ်မလို့အငတ်နေရမလားတက်တက်နဲ့အကျိုးရှိရနဲ့အငတ်နေရမလားလို့ပြောကြရှိပါတယ်။စားလို့ရှိရင်ဖြော်ရည်တောက်နေပါတယ်အဖမပါတဲ့ဖြော်ရည်တောက်နေပါတယ်။ဘိုင်နာရီလီနာရီအဆိုင်ယောဂါတွေရှိလို့ရှိရင် စစ်တူမတူးရဆိုတာပေါ့လေကိုယ်စိတ်စားနှုတ်တာလည်းပါစေဖြစ်နေစစ်တူမတူကတစုံလောက်ဆိုရင်ပဲပုံမှုမချက်သုံးရက်ကတော့သူကအားရှိကြတာသိကောင်းတာလည်းပါတရားသမားတွေဒီလိုညစာရှောင်ခိုင်းတာကမြတ်စွာဘုရားကယောဂီတွေတရားတူတဲ့တူတဲ့ရှိခြင်းလို့ပါ။ဘာဖြစ်လို့လဲဆိုတော့သူယောဂီတွေရှိပေါ့ breakfast ခေါ်တဲ့မနေ့စာ ပိုက်တင်းအောင်စားလိုက်လို့ရှိရင်တရားထိုင်တဲ့ခါကျတော့ငိုက်တယ်ဆိုလန့်နေ့လေစာစားပြီးတော့လည်းပဲစားပြီးလို့ရှိရင်ခဏခဏငိုက်နေနေငါ့ဒီတရားကမတက်ဘူးဒီမှာမေးမေးနေနေဖြစ်တယ်တော့အဲတော့အစာလေးနည်းနည်းနဲ့ပေါ့ပါပါနဲ့အထုရတော့တရားကြီးဉာဏ်ဉာဏ်ရရှိခြင်းလို့ပါတရားကြီးရပြီးတော့စိတ်ချမ်းသာစိတ်ချမ်းသာပြီးဖြစ်စီခြင်းလို့ဒီလိုချွေချံခိုင်းတဲ့သဘော ဒီလိုဒီလွဲအစာချွေကြပြီးတော့ရှောင်ကျင်ပြီးတော့တရားအထုတ်တော့ဒီနာမိတ်ကြီးကင်းပြီးတော့သမာဓိတွေလည်းဉာဏ်ဖြစ်တယ်ဉာဏ်တွေလည်းဉာဏ်ဖွင့်တယ်သူအားဖြင့်ဥရိယပြဉာဏ်ပိုင်းလောက်ရောက်သွားရင်အမနုတိရတိဟောတိဆိုတာပါလေကာမဂုဏ်ချမ်းသာလက်လှမ်းမရှိတဲ့စိတ်ကောင်းတဲ့အတိညာတိုးတက်လို့မပြည့်နိုင်တဲ့ချမ်းသာတစ်မျိုးပေါ့လေတမေကောင်းချမ်းသာတစ်မျိုးရသွားရင် မေခါရီတော်ပြေသွားတယ်ပိဋိပက္ခခေါ်တယ်တရားကြောင့်ဖြစ်ပေါ်လာတဲ့နှစ်တိအာမှုပိဋိဟာအစားပေါ့ပြေဝနေတာလည်းရှေးယောဂီတွေဆိုလို့ရှိရင်သမင်းတော်မှမစားတော့ဘူးတဏှဏဏတောင်လွတ်သွားတာရှိတယ်မှာသိအားရစရာကောင်းတာအဲဒီကကြတော့ကိုယ်တိုင်ကြည့်ပါလိမ့်မယ်တရားပဲအလေးပေးတဲ့သဘောလေးလည်းသိထင်ရှားတယ်ဒီလောက်ဆိုလို့ရှိရင်ဒီလိုညစွာစားဖို့နဲ့ပတ်သက်ပြီးတော့ ကျိုးလေးတွေပေါ်ပြလုံလောက်သွားပါပြီပြီးတော့ခုနှစ်ခုမြောက်သိက္ခာပုဒ်တัจจဂီတဝါဒိတဝိသုကတသနမာရကနာဥပုသနာဒါရဏမာနနာဥပုသနာဌာနဝေရမဏိကခုံတိစုတိမဟုတ်ခြင်းပါပြီးတော့ပန်းပါခြင်းနဲ့ဒါလည်းရင်းစသည်ပေါ့အချုပ်ကတော့အပျော်ပါလိုက်စားခြင်းနဲ့အလှပြင်းခြင်းပါအဲ့ဒီဒီစစ်တွေကိုကိုယ်ကဝါဒနာပါပြီးတော့လိုက်စားရင် ပျော်ရွှင်မှုတော့ရတယ်ဒါပေမဲ့အဲ့ဒီပျော်ရွှင်မှုဟာအဲ့ဒီပျော်ရွှင်မှုထဲမှာနေမွန်းသွားလို့ရှိရင်တရားအချိန်ကြီးလည်းပဲပြတ်သွားနိုင်တယ်ပြီးတော့စိတ်ဟာတဖြည်းဖြည်းနုတေးသွားတယ်စိတ်ဟာနုတေးသွားတော့လောကရတံမခံနိုင်တော့ဘူးသူတရားထုတ်တယ်ဆိုတာဒီလောကရတံကိုခံနိုင်ဖို့ခံနိုင်ဖို့ရတဲ့အတွက်စိတ်တည်ရကြောင်ဖြစ်လို့နေတယ် စိတ်မှုရာကနေပြီးတော့ညင့်သွားအောင်ငရာကနေပြီးတော့ကြီးထွားသွားအောင်လုပ်ပြီးနေတာထို့သူအတိညာနေလည်းပဲမှုရာကငရာကနေပြီးတော့ကြီးထွားသွားအောင်လုပ်ပြီးနေတာအဲ့ဒါလိုလုပ်ငန်းမှာစိတ်ကူမှုစီငယ်စီတတ်တဲ့အပျော်ပါလိုက်သမှုကိုရှောင်ကျဉ်ထားတာသိပါမှာဆိုင်ပြီးတော့ခန္ဓာကိုယ်လှပြင်းတဲ့အလုပ်ကလည်းပဲစိတ်ကိုလူစီတင်းနေကြတတ်ပါတယ်သူက ပြီးတော့အချိန်ကြီးလည်းအများကြီးကုန်ပါတယ်အထူးအားဖြင့်မျိုးသားနဲ့မျိုးသမီးတွေဆိုရင်သူ့လိုကတော့စကြင်ကြတာပါပဲအလားလည်းကျင်ကြတာပါပဲကုနီးကုဟန်လည်းကျင်ကြတာပါပဲဒါမှလို့အမျိုးသမီးတွေကပို့ပြီးတော့အလှကျင်မှုများတယ်အလှကိရိယာတွေလည်းပဲသူတို့ကစုံတယ်တခါတခါလှကျင်လိုက်လို့ရှိရင်တော်တော်လေးကိုပြီးနိုင်တယ် ပြင်ပြီးလို့ရှိရင်မှန်ရှိသွားပြီးတော့တဲ့တဲ့ကြည့်ရတာဘေးဆုံးကြည့်ရတာအမျိုးမျိုးကြည့်ရတာပေါ့နေရာမကျပြန်ပြီးတော့ကျင်ရတာကမတက်တာဟာဘူးပြီးတော့အခုလိုစိတ်ဓာတ်နဲ့သိဉာဏ်ရင့်ကျက်အောင်ဒီလိုအလှပတွေကြောင်ကျင်လိုက်တဲ့အတွက်အလှပပစ္စည်းအတွက်ဝေကုံကြေးကြလည်းပဲတက်တာပါလို့ရှုတိုင်းလည်းရပါတယ်ပြီးတော့ဒါတွေကိုလေးထားပြီးတော့မပြည့်ပြင်ရတော့ဘူးဆိုတော့ တရားထုတ်ဖို့အချိန်ကြီးလည်းအများကြီးပုံထွက်လာတယ်။ပြီးတော့အချင်းချင်းတိကျမှုတွေလည်းမရှိဘူး။စသရာဘောဒီအကျိုးတွေတွေ့ကျင်နေဆိုရင်အများကြီးရှိလာတာ။ဒါဘုရားတို့ယောဂီတွေနားလည်ဖို့ပါပဲ။အလှမပြင်းရဘူးဆိုလို့လှပြင်းမှုရှောင်ရမယ်ဆိုလို့စုပ်စုပ်ပဲပဲရှိစုပ်ထွေးထွေးလည်းပဲမတတ်မသိနဲ့ဒီလိုလည်းမနေရဘူး။မြတ်စွာဘုရားကတော့ပန့်ရှင်းတာနဲ့တိုက်ရတာတိတ်ကြတယ် တဏှာရှင်တတ္တရတော့ဒါတော့နေရပါတယ်။တန်ရှင်းတရားမှုရှိတော့အတွင်းလည်းပဲတန်ရှင်းမှုရှိပြီအတွင်းလည်းတန်ရှင်းမှုရှိပြီဆိုရင်စိတ်ကကြီးပြီးတော့နေတော့ဉာဏ်ဤသိတိုးတဲ့တယ်သိကောင်းလာတာပါ။ဉာဏ်ပညာဖြစ်ခြင်းရဲ့အကြောင်း9ပါးထဲမှာဝတ္ထုဝိတ္တကရိယာလို့ပြထားတယ်။အတွင်းဝတ္ထုတန်ရှင်းအောင်ကြည့်ခြင်းနဲ့အပြင်ဝတ္ထုတန်ရှင်းအောင်ကြည့်ခြင်းဆိုတာ မျိုးပြထားပါလေအတွင်းဝတ္ထုတရှိအောင်ပြည့်ခြင်းဆိုတာဘုရားရဟန်းတော်များမှာဆိုရင်သတိရှိရိတ်ပါတဲ့ရှိတဲ့လက်သေးတွေရှိလို့ရှိရင်ရိတ်ပါတဲ့ကိုမှကြီးမျော်တွေအနာတက်တွေဆိုရလို့ရှိရင်လည်းရေမှုချိုးပါတဲ့ပြီးတော့ဝင်းတွေပါတွေထုတ်လို့ရှိရင်လည်းနှုတ်ပါတဲ့ဘက်ထဲမှာအင်တာဖြစ်နေလို့ရှိရင်တင့်တော်ရဲ့ရှိသေးစားပြီးတော့ရှင်းအောင်နေတာထိုင်တာရှိအောင်လုပ်ပါတဲ့ဒါအတင်းတန်ရှင်းမှုခေါ်ပါတယ် အပြင်တန်ရှင်းမှုဆိုတာကတော့အဝိတ္တိပါရီနန်းစုံနေရင်ကျော်ဖို့ဖုဖို့သုတ်ပြနေချုပ်ဖို့တတရရထားဖို့သူဖို့ပြီးတော့အခန်းဒီပါရီရှင်းလင်းဖို့မြင်ကွင်းကိုကောင်းပြီးတော့ရှင်းတော်အောင်လုပ်တာ။အဲ့ဒါအပြင်ဥဒ္ဒတန်ရှင်းကိုရင်းလို့ခေါ်တယ်။ဒါဉာဏ်တိုးတဲ့ရှင်းအကြောင်းတွေပါပဲ။ဒါမှလို့တချို့တချို့ပုဂ္ဂိုလ်များတော့သရေနေပါရီမကြည့်မလိမ့်တာတွေရှိတယ်။လက်သေးကြီးတွေပါရီအစီထားတာတွေပါရီရှိတယ်အဲ့ဒါတွေက။ အဲဒီမြတ်စွာဘုရားဟောကြားထားတဲ့ဒီခဏနဲ့တော့တိုက်ရှိပေါ်ပြီးတယ်မှာပြီးတော့နောက်ဆုံးရှိခုမြတ်သိက္ခာဘုရားတော့မြင်တော့နေရမြင်တော့နေရဆိုတာကရင်တို့ကလည်းထိုင်လို့ခြေတော့အစီကြီးတွေပေါ်နေတာလားခြေတော့အစီကြီးတွေဆိုတော့နှစ်ပေလောက်ရှိတဲ့ခြေတော့ဆိုရမှာပါလို့ဆားလို့ရှိရင်တော့အဲ့လိုရှိမှာပါပြီးတော့ မြတ်သောနေရာဆိုတာခန္ဓာဆံကြတဲ့အိယာနေရာကြီးပေါ့ဒီနေပါကြီးခန္ဓာနာနာလောက်ထားတာပေါ့အဲဒီအိယာတွေလည်းပဲလဲသွထားတဲ့မှုရာတွေမှုရှိကိုယ်စုံကြီးတွေပေါ့အဲဒါဒီအပေါ်မှာခင်းအိတ်တာအဲဒါကြီးရှောင်ကျင်ရတယ်ဘာဖြစ်လို့ရှောင်ကျင်ရလဲဆိုတော့ဒါကဇင်ကပစ္စည်းတွေဇင်ကပစ္စည်းတွေတုံးတယ်ဆိုတော့ကာမဂုဏ်ခံစားတဲ့ပုဂ္ဂိုလ်တွေကတုံးတာပြီးတော့ကာမဂုဏ်ကို ကြောင်းပြပြီးတော့တဏှာတွေတဏှာပါဝင်ကိလေသာတွေလျှော့ပေးနေတဲ့အခုလိုဘာဝနာလုပ်ငန်းမှာကာမဂုဏ်အားပေးတဲ့အတုံးအဆောင်တွေဆိုတာရှောင်ရတယ်ရိုးရိုးလေးပေါ့လေသမာဓိနဲ့ညီညွတ်တဲ့ဟာတွေလောက်တုံးရပါတယ်နော်စေဘာတိလာဒီလောက်ဆိုတော့လောက်ပါပြီစေဘာတိလာဆိုတာတော့အဆမ်းမဟုတ်ပါဘူးစေဘာတိလာတွေကခုနှစ်ခုမြောက်တိလာကိုနှစ်ပိုင်းခွဲလိုက်တာပဲ ပြီးတော့နောက်ဆုံးရှူဝဒင်းကပိုက်ဆံကိုက်ဆံရင်းသိခါဘုတစ်ခုတိုးလိုက်တာဒါပဲထူပါလေအဲ့ဒီတော့မှထူးခြားလာတာတော့ရှူဝဒင်းကပိုက်ဆံကိုက်ဆံတာရှူငွေလည်းဝင်စားပြီးရှောင်းပြီးရှောင်းကျင်တာပါဠိပဲရှိတယ်လို့မေးကြရှိပါတယ်ဒီလအခြေတည်းပြီးတော့ကာမဂုဏ်တွေကထွက်လာတဲ့ယောဂီပုဂ္ဂိုလ်ဟာအထူးအားဖြင့် ယဟန်တော်တွေမှာကာမဂုဏ်၅ပါးကိုဖန်တီးပေးတတ်တဲ့ရွှေငွေပေါ့ပတ်စံနေအဲ့ဒါဒီလက်ခံမယ်ဆိုရင်ကာမဂုဏ်ကိုလက်ခံရရောက်တယ်။ဘာဖြစ်လို့လဲဆိုတော့ဒီပတ်စံတွေကနေပြီးတော့အမြင်ကောင်းဥပါယုကာမဂုဏ်တွေရဖို့အကြာကောင်းကာမဂုဏ်တွေရဖို့အနံကောင်းအရသာကောင်းအဖြစ်တွေကောင်းပေါ့။ပတ်စံရှိတာလို့ဒီကာမဂုဏ်ကပါအကုန်လုံးစုံနေတာပဲ။ ပြီးတော့ကာမနယ်တွေကတရားနယ်တွေရောက်ပြီးတော့ယောဂီရှိခံယူနေတဲ့ဘိက္ခုဟာအဲ့ဒါကြီးပြန်ပြီးတော့လက်ခံမယ်ဆိုရင်ကာမဂုဏ်ပြန်ပြီးတော့လက်ခံရရောက်တော့ကာမနယ်ကထွက်ရမရောက်ဘူးအလေးပဲမရှိဒါကြောင့်မလို့ပက်ဆံအကင်ခံနေပါနဲ့အကင်ခံမှုကိုရှောင်ကျင်းရတာအလေးပဲရှိပါတယ်လူပြောခဲ့တဲ့ဒီလားတွေထဲမှာလူတွေဖို့ရတော့ ၅ပါးသီလဟာလုံလောက်ပါပြီဒီ၅ပါးသီလပြည့်စုံရင်ပဲဒီခုမျက်မှောက်သမ္ပတ္တိနဲ့တမလွန်သမ္ပတ္တိပေါ့စိတ်ချမ်းသာတွေရရှိမှုကြအတွက်อืมအာကုရာဖြစ်ပါပြီအဲဒီအာကုရာနဲ့တူတဲ့ဒီလားအာကုရာနဲ့တူတဲ့အရာဘာမှမရှိဘူးလို့ကျန်ကန်ကမှပြထားပါတယ်ပြီးတော့ ယခုဘဝစိတ်ရင်ချမ်းသာနောက်ဘဝစိတ်ရင်ချမ်းသာတို့အတွက်ထောက်ရတူရအကုရလည်းပြိဋ္ဌာန်လည်းဖြစ်တယ်အဲ့ဒီပြိဋ္ဌာန်နဲ့တူတာအခြားတူရမရှိဘူးပြီးတော့အာရမဏဆွဲကင်စရာကျိုးဒုံနေတယ်တူတယ်တာနာကိုကဒီလပြည့်စုံတော့ဒီလကလည်းကိုပြန်ဆောက်ရှောက်တယ်တာနာလည်းဖြစ်တယ်အဲ့ဒီတာနာနဲ့တူတာမရှိဘူးတဲ့လောကမှာပြီးတော့လေနာခိုးလုံးစရာလည်းဖြစ်တယ် ရောက်ရာဂတိလည်းဖြစ်တယ်လဲလျောင်းရာပရာယနာလည်းဖြစ်တယ်အဲ့ဒီလိုအရာလေးနဲ့တူတာလောကမှာမရှိဘူးတဲ့သိကောင်းတယ်လို့ဆိုတာပေါ့ဒီမှာအထူးပြထားတာတော့သီလနဲ့တူတဲ့အစဉ်တန်းစာမရှိဘူးလို့လည်းပြထားပါတယ်ဒါတော့သီလလေးဟူသောပန်းနဲ့တူတဲ့အခြားပန်းမရှိဘူးလို့ဒီလိုလည်းပြထားပါတယ် ပြီးတော့သီလာရိဟူသောယနမှုတိုင်တဲ့အနပါလေအဲဒီအနနဲ့တူရအခြားအနမရှိဘူးလို့ဒီလိုလည်းပဲနှိုင်းယှဉ်ပြထားပါတယ်ပြီးတော့သီလအရှင်တန်းသာရှိပြီးတော့သီလယနလူလိမ့်ကြံပြီးတော့သီလပန်းလူပန်းစင်လာတဲ့ပုဂ္ဂိုလ်ဟာကြည့်လိုက်လို့ရှိရင်တလောကလုံးရဲ့ဒီမရောက်ရနိုင်တော့အောင်ပေါ့လေဒီလိုအခြေအနေမျိုးတော့ရောက်သွားပါလေကြည့်လို့မဝနိုင်ဘူးဆိုတဲ့အတိတ်တွေမျိုးပေါ့လေ ဒီနေရာဌာနမှာသီလနဲ့တူတဲ့အရှင်တန်းစာမရှိဘူးဆိုတာနည်းနည်းလေးချက်ပြီးတော့ပြောချင်ပါတယ်အရှင်တန်းစာအတုနဲ့အရှင်တန်းစာအစ်စ်ပေါ့လေအဲ့ဒါလေးတွေနည်းနည်းခွဲပြီးတော့ပြောချင်ပါတယ်အဲ့ဒီနှမျိုးက1ကုဋ္ဌိမအရှင်တန်းစာနဲ့2အကုဋ္ဌိမအရှင်တန်းစာလို့ဒီလိုကျမ်းစာများမှာပြပါတယ်အဲ့ဒီနှမျိုးတွေကကုဋ္ဌိမအရှင်တန်းစာဆိုတာပရိနတောအစရှိတဲ့လောကသုံးဆွဲနေကြတဲ့တန်ဃာတို့ဟာ ပြုပြင်ခြင်းရောက်သူဟာဖြစ်ပေါ်လာတာမဟုတ်လို့ဂုတ်တိမအစဉ်တန်းစာအစဉ်တန်းစာအတူလို့ဒီလိုပြောပါတယ်သီလအစဉ်တန်းစာကတော့ခုနလိုလူကပြုလုပ်ရတဲ့ဟာမျိုးလို့မဟုတ်ဘဲနဲ့အမြဲမပြတ်ပါဘူးအမြဲမပြတ်ကာလပါလို့သီလရှိတဲ့ရဲ့တင့်တယ်ခြင်းကြည့်လို့မဝနိုင်ခြင်းပေါ့လေအဲ့ဒီလိုခါတွေကိုအဲ့ဒီလိုဂုဏ်တွေကိုဆောင်နိုင်တဲ့အတွက်အကုတ္တိမ အစဉ်တန်းစွာအစီအလို့ဒီလိုကြံ့ကြံ့များမှာခွဲခြားပြီးတော့ပြတ်ထားပါတယ်။ကဘာပေါ်မှာရှိရတဲ့နေရာဟာအများအားဖြင့်ကုတ္တိမအစဉ်တန်းစွာခေါ်တဲ့ပရိနိဗ္ဗာန်အစရှိတဲ့ပစ္စည်းတွေရရှိအဲရရှိဖို့အကလူဆိုင်ကြတယ်အဲ့ဒါတွေနဲ့ပဲဆင်မြန်းမှုဒါပဲအလေးထားကြပါတယ်အကုတိမခေါ်တဲ့တကယ်တီလအဲတကယ်အစဉ်တန်းစာကိုဆင်မြန်းမှုအတွက် မေ့နေသူတွေများပါတယ်အဲဒီသင်္တန်းစာအတုတွေဟာဘယ်လောက်ပဲငွေကြေးကုန်ကအကုန်အကုန်ကောင်းအကုန်ကြခံပြီးတော့ဖန်တီးရပြီမယ်လို့သူအရွယ်လိုက်တာရှင်များလို့တင့်တယ်အရွယ်တိုင်းနဲ့မတင့်တယ်ဘူးခါခါသိမ်းလည်းပဲမတင့်တယ်ဘူးပြီးတော့ခါခါသိမ်းအရွယ်မရွေးရှင်များလို့ရနိုင်တဲ့အစဉ်တန်းစာကတော့ဒီလအစဉ်တန်းစာပဲသိကောင်းလား အဲဒီအစဉ်တက္ကအထုကိုအလေးထားပြီးတော့သင်္ကြန်ကြလို့အချိန်ကုန်တာတွေထင်တဲ့အတိုင်းမဟုတ်ပုံတွေတကယ်သင်တန်းစာအဖြစ်ကိုလူကုန်ကြေးကြမခံရဘဲနဲ့သင်္ကြန်တဲ့အတွက်အမြဲတစေအတည်ရှိနေပုံကိုတော့နောက်စနေတစ်ပတ်ကြာမှာပဲဆက်လက်ပြီးတော့ပြောပါတော့မယ်ဒီနေ့အချိန်ရှိသွားတာဟုတ်လို့ဒီနာကပဲရပြီးတော့တရားတော်ကြပါစို့ဒီနေ့ခုနာကြားတဲ့တရားရဲ့သမထဝနာကုသကံစေနာရဲ့အစွမ်းအာနိဘောကြောင့် ရနာပိသကုံသူတော်ကောင်းတို့ဒီရှင်တန်းစာအတုနဲ့ရှင်တန်းစာအစစ်ကိုခွဲခြားနားလည်ပြီးတော့တကယ်အရှင်တန်းစာအစစ်ကိုညံ့ညံ့နိုးနိုးနဲ့ပန်ဆင်ပြီးတော့တရောကလုံးရဲ့မရောက်ရဲနိုင်တော့အောင်ပေါ့လေအကြည့်ခံနိုင်တဲ့အနေမျိုးရောက်တဲ့အထိကြိုးစားအထောက်အကူရပါစေ။အာ